ဒီကကျင့်ကြံတရားတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့သံသာရကိလေသာကိုကာမဥပါခါကိုသုံးမျိုးလက်ပတ်ပြီးတော့ဖြစ်နေတာဟာရှင်းနေပါပဲဆိုပါလိမ့် ဘာဖြစ်လို့ဒီလိုဆင်းရဲတွေကျေပတ်ပြီးတော့ဖြစ်နေရသလဲတတ္တိကြီးရောမရှိဘူးလားပေါ့လေတတ္တိကြီးရှိလို့ရှိရင်ဘယ်လိုပြရမလဲပေါ့လေသူကကဟိုသုံးပါးဆက်ဆက်ပြီးတော့ပြန်ပြဒလစားဖြစ်နေတာပါရိုးရိုးပုဂ္ဂိုလ်တွေဆိုလို့ရှိရင်သတိပ္ပံဘာဝနာတရား ကျင်းကွာနေတဲ့ပုံပေါ်လို့ဆိုလို့ရှိရင်ဘုသုံးပါးကတရစလဲနေတာပြတ်တယ်ရှိလုံးဝအိပ်ပျော်ခြင်းလေးပဲတက်တာရပါတယ်ဆန်တဲ့အချိန်ဒီမှာတော့မျက်စိနှလုံးခွင့်နားနားနှစ်ဖက်အဆွဲ့နှာခေါင်းတို့ရှားတို့ကိုယ်တို့ဆိုတာအကုန်လုံးဒါကြီးစိတ်ကြိုးဆိုတာလွတ်တာဖြစ်တော့ မဆုံးနိုင်တဲ့ယုံနာဖြစ်စီကြီးပေါ်မှာဒီသောကမ္မဥပါကောလေပတ်ပြီးတော့ဒလကဆင်းရဲကြီးဖြစ်နေတာဒီနေ့ပါမလို့လို့ရှိရင်ဆက်ဆက်ပြီးတော့ဖြစ်ဖြစ်ပုံနဲ့စေတကြီးပြတ်ပုံပေါ့လေသာဓုလက်သိပေါင်းဆက်ပြီးတော့ ရှင်းလင်းတင်ပြပါမယ်ဒီစေကာလမှာဉာဏ်ဉာဏ်ကိုယ်တော်သတိထားဘာဝနာကြီးရအရှိအဟုန်နဲ့ပါစိတ်ခိုက်ကြမှာဖြစ်နေတဲ့ယုံနာတရားတွေတော့အကြောင်းကျိုးဆက်ဖြစ်စီကြီးပါလေ ကြည့်ရအောင်လို့မမှတ်ဘူးဆိုလို့ရှိရင်တော့မကြည့်ဘူးပေါ့မရင်မကြည့်ဘူးပဲဒါပါပဲအမှမကြည့်အောင်ကြီးအလွဲတွေလည်းလျှောက်ကြည့်တာပဲဒါမှအဲ့ဒီမကြည့်ဘူးကြည့်မှောက်ကလည်းပြီးတော့နောက်ပိုင်းမှာမြင်ကျင်တဲ့ဆာလုံးတဲ့တဏှာစွလန်းတဲ့ဥပါဒံဘောဓိတာတွေဖြစ်လာတာပဲ အဲဒီကိလေသာကိုသုံးပါးထဲမှာအဝိဇ္ဇာကိလေသာဟုတ်ကအရေးကြီးဆုံးပဲဆိုတော့သူ့ကိုမချုပ်နိုင်လို့ရှိရင်နောက်ပိုင်းတဏှာဥပါဒံဆိုတာဖြစ်တော့တာပါပဲစေတသိက်ဖြစ်လာလို့ရှိရင်သူ့အကြောင်းဆိုပြီးတော့နှလုံးသားကြီးချော်ရင်စိတ်ကြီး လမ်းကြောင်းကိုမျှရင်သာသောပြောလို့ရှိရင်တော့အာယနိသောမနသိကာရဖြစ်ရင်အဘုသူတွေပဲစိတ်ထားကြီးဖြောက်လို့ရှိရင်ယောနိသောမနသိကာရရှိရင်ကုသိုလ်ပေါ့သို့တော့အဲ့ဒီကုသိုလ်ကတော့ကုသုံးမလည်းပတ်တဲ့ကြားထဲမှာဖြစ်တဲ့ကုသိုလ်ဆိုတော့မလွတ်လောက် သူကဥပ္ပါကထိပွားနေတယ်အကုသိုလ်လည်းဥပ္ပါကထိပွားနေတယ်ကျိုးရအကျိုးသက်ကြီးပေးနိုင်တယ်လို့ကတော့သိသွားတော့ပါလားဒါကိလေသာဝန်ပြလို့ရှိရင်ဉာဏ်နဲ့ကိလေသာတွေကလည်းပဲဖြစ်ကံကလည်းဆက်ဥပ္ပါကလည်းပဲမပြတ်တော့ဘူးလို့ဒါဖြစ်တော့တာပဲ။ ကိလေသာပြကာမစေဥပဲမကင်းပြဆိုတော့ဘာလဲစတိတိုင်သွားတော့ပါပဲဆိုတော့ဒီစေကာလမှာကုလသတိပဋ္ဌာန်ကြီးရနေနေချင်းလက်ကြီးမမှတ်တော့သတိခိုက်တာမှာရှိနေတဲ့ယုံနံသဘာဝ ကြောင်းဆိုးစစ်သဘာဝကြောင်းဆိုးစစ်ကြီးရဲ့မျက်စိရဲ့သဘောပဲခေါ်တဲ့ချင်းရဆိုအာကာရအဲဒီမကြည့်ဘူးအချင်းမကြည့်တယ်တော့မဟုတ်ဘူးအလွဲကြီးရှောက်သေးတာပုံသဏ္ဍာန်နေချင်းတာပုဂ္ဂိုလ်တ attva ကြီးချင်းတာအလားလျှောလေအလားလျှောလိုက်ဖို့အဲ့ဒါကြီးစိတ်ကရောက်တာ မုန်းစရာဆိုပြီးမုန်းစရာလည်းအဲ့ဒီစီရောက်တာအဲ့ဒီလောဘဒေါသကြီးဖြစ်နေတာဟောတာရောပြီးတော့တကယ်ကြည့်သွားလို့ရှိရင်သမာဓိရှိမှန်ကန်စွာကြည့်ရမှာတဲ့မှန်ကန်စွာမကြည့်တဲ့မိစ္ဆာဒိဋ္ဌိလည်းဖြစ်သွားတာမှန်ကန်စွာမကြည့်ရဆိုတာလည်းပဲမှန်မှန်ကန်ကန်အာယုနဲ့ မတည့်လို့အသိပညာနဲ့တွဲပြီးတော့ဖြစ်တဲ့အောင်ရမစိတ်ကမတည့်လို့ချောနေတာကိုစိတ်ကဒီဘာရောတခြားတစ်ပါးရောက်နေတာကံကုန်စီရောက်တာလည်းရှိရဲ့ကောင်းတာလေးညီကြနာဟသာကြည့်ကြည့်လာပါလိမ့်တာလေးသတိချန်နေဖြစ်နေတာသူရဖြစ်ကြည့်နေတဲ့သဘောသူရ နှိမ့်ဆက်ခြင်းတဲ့ဘောမနာလိုစေအောင်သူစိတ်ဒီတစ်ခုတော့ဖြစ်နေမှာပေါ့။များကြီးကာမဘုံသားဆိုတော့ကာမဂုဏ်အာယုဘောမှာပဲစိတ်ကချောနေတော့ဒီပဲပဲ။အဲဒါမိစ္ဆာဝိတ္တလို့ခေါ်တာပါသူတို့က။သမဝိတ္တဖြစ်မဲ့သာမိစ္ဆာဝိတ္တကြီး။သမစေကပဖြစ်မဲ့သာဘောလေးမိစ္ဆာဝိတ္တကြီးအဲ့ဒါလေးရှင်းရအောင်။အလွဲချောတယ်။ စိတ်ကလည်းအဲ့ဒီမှာစိုက်ကြဘူးချော်သွားပြီသမာဓိလည်းမရှိဘူးဖြစ်တော့ဖြစ်တဲ့ဈာအဝိမှာသွားပြီးတော့စိုက်ကြတယ်အဲ့ဒါမိစ္ဆာသမာဓိခေါ်တယ်လွတ်ချော်တဲ့စိုက်မှုပေါ့မှန်တဲ့အာဝစီမှာစိုက်ပြီးတော့ကြားတဲ့သမာဓိမဟုတ်ဘူးတခြားလွဲချော်တဲ့သမာဓိရှင်ဒီလွဲချော်တဲ့သမာဓိဖြစ်ရတာလည်းပဲဆွဲဆွဲငင်းငင်း တတိမဖြစ်လို့ပေါ့ကိုလာတဲ့အာယုံတစ်ချာကုသတိယတစ်ချာရောက်နေတာပေါ့မိစ္ဆာတတိဖြစ်လို့ပေါ့ဒါလည်းဖြေရှားတာပဲကိုယ်ရဲ့အာယုံကြီးစိတ်ကတ်သွားအောင်လို့ပူရင်းအားဆိုင်မဲ့အစားစိတ်ကြီးရော်ရဲပြီးတော့ပြင်းလာတော့ဟင်းလူကြောင့်ရှိတာတော့ ဆက်လက်တိုက်ဆောင်မှုရှိတာကိုဖေးလေးရှိကနဲ့အပြင်းကြီးလည်းဝင်နိုင်တယ်တချို့သုံးဖို့တခြားတော့လည်းတွားပြီးတော့အားရှိနေတာပါလေမိစ္ဆာဥပါယမဆိုတာဒါတွေလည်းဖြစ်နေတာပဲတော့ဒီတော့မိစ္ဆာဥပါယမမိစ္ဆာတတိမိစ္ဆာသမာဓိဆိုတာအဲ့ဒါကြီးကသမာဓိခန္ဓာပိုင်းက ဖြုတ်ဆံတဲ့အားဆက်မှုနဲ့ဖြုတ်မှန်တဲ့တတိယမှုဖြုတ်မှန်တဲ့ဆုဆက်မှုဖြစ်တယ်လည်းဖြစ်မလာဘူးအောင်လည်းမသိတဲ့ခွန်ကြတဲ့ပြီးတော့သမသိကပ္ပလည်းဆိုသမသိကပ္ပမဖြစ်တော့သမာဓိပိကံဖြစ်ဖို့ပေါ့ဖြစ်တယ်လည်းရှောက်ဖြစ်နေတာပဲပြီးတော့သီလကလည်းပဲမရှိဘူးဆိုရင် မိစ္ဆာဝါစာမိစ္ဆာကမ္မတာမိစ္ဆာအာဇီဝဆိုတာပေါ့ဒီမှာအဲ့ဒါကြီးလည်းပြည့်ပြီဆိုလို့ရှိရင်စာတိခါရီလည်းရှိတိခါရီကင်းမဲ့ပြီးတော့ပေါ့လေဒီလိုတော့ပဲဒီမှာစာတိခါကင်းမဲ့တော့ဟုတ်လားဒီကျွလွန်စော်ကားတဲ့အပြုအမူတွေပေါ့လေ ခဲ့တာဒီအပြစ်မကင်းတာဒီအတန်ရှင်းတာဒီဖြစ်ကုန်တာပေါ့ရိုင်းစိုင်းတာဒီချမ်းသာတာဒီကုလုံရှင်းတာဒီဆစ်ဆုပ်ချတာဒီအဲ့ဒါတွေဖြစ်လာတော့သတိကကင်းမဲ့တဲ့အတွက်လမ်းကြောင်းလွဲသွားပြီကိုတကယ်လမ်းကြောင်းမဟုတ်တော့ဘူးဆော့ရမယ်လမ်းကြောင်းမဟုတ်တော့ဘူးလမ်းကြောင်းကြီးလွဲသွားပြီ အဝိရတတိသမာဓိမှမကံရှိတဲ့အတွက်မိစ္ဆာသမာဓိတွေဖြစ်သွားတာမိစ္ဆာသမာဓိတွေဖြစ်သွားတော့ခန္ဓာဝိရိယမရှိတဲ့အတွက်အပြင်းလမ်းကြောင်းပေါ်ရောက်သွားတယ်။တုံ့မို့အာဟုတုလမ်းကြောင်းပေါ်ရောက်သွားတယ်။စတိပဲတဲ့စိတ်အစီအမံမှုမကောက်ွယ်နိုင်တော့ဘူး။တလုံးလုံးဆုံးလုံးလည်းမရှိတော့ဘူး စိတ်မကြတဲ့အတွက်ကြံ့လင်ပြီးတော့ပူပန်မှုတွေလာရင်ဖြစ်လာတာပေါ့။အမိစ္ဆာသမာဓိတွေကတော့အဆင်ပြေဖြစ်သွားတာ။အောင်လည်းမရှိနဲ့လမ်းချော်ပြီးတော့ဗောလေဒီလိုဆက်ပြီးသားတဲ့အတွက်မသိဘူးတဲ့ပိဿာအားလို့ဟိအဲဒီလည်းပဲပညာတိတ်ခါဖြစ်ရမယ်ဆိုတော့ဒီအဲ့ဒီရဲ့ကြောင်းညာနေဖြစ်သွားတော့ တွန်းဖြစ်ဆိုတော့ကိလေသာမျိုးလည်းမပြတ်တော့ကိလေသာမျိုးမပြတ်တော့တိတ်ကိုတိမ်ကွေးတယ်ကြည်ကြီးတယ်အဲ့ဒါတွေလည်းဆုံးရှုံးကုန်တာပဲစိတ်ကိုအေးချမ်းတဲ့ဟာတွေလည်းအဲ့ခိုက်ချမ်းတော့ဆုံးရှုံးသွားတာပဲသမဏစစ်စစ်ဆရာကောင်းတဲ့ကိုကြီးတွေလည်းပဲဆုံးရှုံးသွားတာပဲဒီလက်သစ္စာပြည့်တဲ့အတွက်ကိုယ်ဆုံး တန်ရှင်းရည်ကျမှုအဆုံးဆုံးပါတယ်။သမာဓိစိတ်ကဖြစ်တဲ့အတွက်စိတ်တန်ရှင်းမှုရည်ကျမှုအဆုံးဆုံးပါတယ်။ပညာစိတ်ကဖြစ်တဲ့အတွက်ကိလေသာမျိုးငြိမ်းနေတာပေါ့ငြိမ်းခုအဲ့ဒါကြီးအဆုံးဆုံးသွားတာပါ။တကယ်သိက္ခာကိုယ်ကြီးတွေပေါ့ဒီပြည့်သွားတာပါ။ဒါတိတ်စိတ်ချရှားပါတယ်ပြောတော့သိက္ခာကိုယ်ကြီးတွေပြည့်သွားတယ်ဆိုလို့ရှိရင်ခဏ အည်သွေးတွေခုချိန်ကြီးအည်သွေးတွေလည်းမရှိတော့ဘူးဂုံတိန်ဆိုတာလည်းမရှိတော့ဘူးကိုလို့စီတာသုံးပါလို့အပြည့်နဲ့သာကြည့်ပြီးတော့ပြည့်တယ်စပါမှုလည်းမရှိတော့ဘူးအကုန်လုံးဓမ္မလူကောင်းသူကောင်းတွေမှာရှိနိုင်တဲ့ကောင်းတဲ့လူအရှိသွေးတွေပေါ့လေဟင်းလူကောင်းကုန်ကြီးတွေပေါ့အဲ့ဒါဒီဘာမှမရတော့ဘူးဓမ္မ လူအညာသားရဲ့ရောက်သွားတာပေါ့။ညာဆိုလို့ရှိရင်ဟာအညာသားရဲ့ရောက်သွားတာပါလား။အဲဒါဘာဖြစ်လို့လဲဆိုလို့ရှိရင်ခုနပေါ်ပေါ်ချင်းလည်းငင်းမမှတ်တဲ့အတွက်မသိဘူးအဝိဇ္ဇာဘောဒီကိလေသာဘုကနေပြီးတော့အစသွားလိုက်တာ။တော့ဆုပ်ကြည့်တယ်ဒီလိုပုံကိုယ်တွေမှာ ဒီလိုဖြစ်ရသလိုလို့ဆိုတော့တိရိစ္ဆာန်ရှင်လေးမှာကိုလုံးဝမရှိတော့ရုံးဝအာမထုတ်တဲ့ပုဂ္ဂိုလ်တွေရှင်လေးမှာကြည့်တော့တော့ကြည့်တယ်ကြည့်ပြီမယ်လို့အာမထုတ်တဲ့ပုဂ္ဂိုလ်တွေဒီလောက်ကြည့်တော့ရှင်းတော့တော့ရှင်းပါရဲ့ဒါပေမဲ့စက်တိုက်ယူတည်တည်တိရိစ္ဆာန်သာစိတ်စိတ်ဆက်ဆက်မယမနာမလို့ကြက်တောင်းကြက်တောင်းလုပ်တဲ့ပုဂ္ဂိုလ်တွေ အဲဒီပုဂ္ဂိုလ်တွေမှာတော့ဒီကိလေသာဟောကတော့အများအားဖြစ်နေတာပါပေါ်တိုင်းအာယုကိုမမှတ်တော့မသိဘူးလေအဝိဇ္ဇာတွေပဲဒါတွေပဲပုံနေတာပေါ့အဲ့ဒါထူးသေးပါလေမောဟပတလလို့ခေါ်တယ်တွေ့ဝေရဲ့မသိတဲ့မောဟတွေကထက်တော်ကြီးကထူပြစ်နေတာဟွန်းကျန်လို့ရှိရ သူပြည့်နေတော့ကိုယ်လည်းလုံးမထိမ့်သိမ့်နိုင်တော့ကိုယ်လည်းလုံးမတန်ချင်းရည်ကျဲဖို့လို့ဉာဏ်ဖို့လို့ရှင်းချဖို့လို့စိတ်သက်မှုအဲစိတ်သက်စရာကောင်းဖို့လို့ပေါ့လေအဲ့ဒီကုန်ကြီးဆုံးရှုံးတော့တာပါကိုယ်ရဲ့တတိသမာဓိခေါ်တဲ့သမာဓိခန္ဓာမရှိတော့စိတ်ထဲမှာကိုယ်လေး ရိုးရိုးအတရှင်းတာတွေဖြစ်နေတာပါတချင်တာတွေခိုးချင်တာတွေမိစ္ဆာစရကာမကျူးလွန်နေတာတွေကာမဘုံကဆိုကာမဂုဏ်ကျူးလွန်တဲ့စိတ်ကြီးတွေများတာပါကျူးလွန်တာတွေအမှားတွေလုံးဝတာတွေအမှားတွေကြောပြီးတာတွေကိုယ်ရုံးလိုက်ပြီးတော့လိန်တာတွေသူရနေတော့လိန်လာတာတွေဝိစွာထောက်ယူပြီးတော့ရန်ကားတာတွေပါအဲဒါတော့ကာကံဖြစ်သွားပြီးစိတ်ထဲတောက်ချင်တာတွေပါ အဲဒါကြီးဖြစ်နေတော့အဲ့ဒါလို့ဆိုလို့ရှိရင်စိတ်ကြီးဟာမတန်ရှင်းဘူးပေါ့ဒီတိုင်ရှင်းဖို့ဆိုရင်စိတ်ကြီးရိုင်းတော့ရိုင်းတော့စိတ်ကြီးအေးချမ်းမှုမရဘူးစိတ်စိတ်ဟာလည်းလက်သက်စရာမရှိဘူးအဲ့ဒါလို့စိတ်ပိုင်းဆိုင်ရာတန်ရှင်းမှုအဲ့ဒါလည်းဆုံးရှုံးသွားတော့အတိညာမရှိဘူးဆိုလို့ရှိရင်တကယ်ကိလေသာမျိုးပြ ကြီးကျယ်တဲ့အစီရောက်ဖို့ရအတွက်ပေါ့လေခိုက်တန်ခိုက်တန်လေးပေါ့လေဒီလိုသာမျိုးပြတာအဲ့ဒါလည်းဆုံးရှုံးသွားတာပါဒီလက်တော်ဒီတရားစိတ်တွေကဆုံးရှုံးပြီဆိုလို့ရှိရင်အရိယာဆိုတော့ဘယ်ဟုတ်တော့မလဲမတန်ရှင်းတော့မတန်ရှင်းအောက်တန်းကြတာပဲမဂ္ဂင်7ပါးအင်္ဂါတွေချုပ်တယ်တော့ ခုနကိဋ္တိတာတွေပဲဖြစ်နေပြီးတော့မတန်ရှင်းဘူးတော့ဒီစိတ်ကြီးတဲ့တခါအောက်တိုင်းကြတာပဲဒီမှာပရိသုဒ္ဓတန်ရှင်းမှုလည်းမရှိဥဒ္ဒရာရှင်းတမ်းမှုလည်းမရှိဘူးလေအဲ့ဒါလေးဆုံးရှုံးသွားတာပဲလမ်းကြောင်းကြီးလွဲသွားတာပါဒီမှာဆုံးရှုံးဟုတ်ကိဋ္တိတာကလည်းကာမကာမကလည်းဥပါကောဥပကောအဲဥပကောပေါ့လေ ကျိုးသုံးပါးလည်ပတ်နေတယ်ဆိုတော့ရှင်ရဲ့ရှင်ရဲ့ကိုရောက်ကြောင်းရှင်ရဲ့ရောက်စီတဲ့နီးလန်းနေတယ်ပဲပိတ်သွားတော့တာပါပဲသမဒုက္ခပြေခံပြီးလမ်းကြောင်းကြီးပိတ်သွားတာပဲအဲ့ဒါဒီတိုင်းပဲဟင်းကိုလုံးစိတ်သာသုံးပါးလို့ပေါ်လိဒီညောင်းမှုနဲ့ပဲအချိန်ခေါ်ရတယ်ဆိုတော့ဟုတ်တန်းစားဘဝနဲ့တွားနေတာပဲတော့ လူကြီးရတာအရေးရှိလာလို့ရှိရင်ရှိချာမဲ့ခင်မပွားလို့ဆိုတော့လက်ကြီးချပါမို့မိဆန္ဒမှာမဖြစ်စေလို့လုံလောက်အောင်ပေါ့လေတိုးတက်အောင်ကြီးအောင်ဖွားအောင်ရအောင်မပြုလုပ်တဲ့အတွက်ဒီလိုဖြစ်ရတာဆိုတော့ဒီမှာသွားပြီးတော့ကောက်ချက်ချလို့ရပါတယ်အဲဒီလိုဆိုလို့ရှိရင်ကိလေသာကိုကာမဥပါကဝရအများဆုံးလည်းပါနေတော့တာပဲ လုံးဝအိပ်ကြော်တဲ့အချိန်လေးတော့ပဲနည်းနည်းသက်သာလို့ရှိပါတယ်။မြင်နဲ့လုံးလာလို့မြင်နဲ့ကြားလေးလာလေးစားလေးချိတဲ့ကြည့်တဲ့အဲ့ဒါတွေချိန်နေအဲ့ဒါတွေအကုန်လုံးလေပတ်နေတာတကယ်လို့လေပတ်နေတာပါပဲ။ဒီလိုကောက်ချက်ဆက်လို့ရတာတော့ဖြစ်ပြောင်းမကြုံပွားလေ။ဝိစီအမျက်စာတဲ့ဒီတော့ခမဥပ္ပကဟောအမြဲတမ်းဆက်ဆက်ပြီးတော့ဖြစ်နေတာပဲနားရမရှိဘူးတော့ အဲဒါဝတ္တခေါ်တာဝတ္တဆိုတာလေဘာဖြစ်တာလေဘာဖြစ်ဆိုပုဒ္ဒနာပဲပုဒ္ဒနာဆိုတာဒီဒီကြောင့်ဒီဆက်ဆက်ပြီးတော့သွားနေတော့ပြတ်တယ်ဝင်ရှိနေတာကိုဆိုတာအဲဒီလေဘာဖြစ်နေတာရတဲ့အကောင်းတွေဟုတ်အဆိုးတွေဒုက္ခတွေပဲလေဘာနေတာဒုက္ခဖြစ်ခြင်းအကြောင်းတွေလေဘာနေတာ သူမဂ္ဂင်ရှိပါမပွားလို့ဒီကိရိတာကမ္မဥပါကဝတိမပြတ်ဆက်ဆက်ဖြစ်နေတယ်လို့ဆိုတော့ပွားများလို့ရှိရင်တော့ဒါကြီးဆက်ဆက်ပြီးတော့မဖြစ်တော့ဘူးပြတ်တယ်ဆိုတဲ့အဓိပ္ပာယ်ရပါတယ်ပြတ်အောင်ဘယ်လိုလုပ်မလဲဆိုတာပါလိမ့်ခုရည်သေးကာလမှာ ဒိဋ္ဌိဒိဋ္ဌမတံဘဝိတ္တိဆိုတာပါလေခန္ဓာဖြစ်တဲ့မျက်စိရှိတဲ့ပုံမှာတိုက်တာအရှင်းရောင်ကပါပြီးတော့ထပ်ကြဲတိုက်ကပေါ်ရင်မြင်ကြည့်တာမြင်တွေ့တာမြင်ခံစားတာအပွင့်တာအကျိုးနံတရားတွေဖြစ်သွားတယ်မျက်စိကြည့်လို့မြင်ရတာမျက်စိကောင်းလို့မြင်ရတာမျက်စိမကြည့်လို့မြင်ရဘူး ဒီကြည့်ဆိုမြင်မှုဟာမျက်စိကြည့်တဲ့ပုံမှာတည်နေတယ်မျက်စိကြည့်နေပဲလို့အတိုက်အဖြစ်တဲ့ရှင်းရောက်တာကအကြည့်တဲ့ပုံမှာလာတိုက်ခတ်မပေါ်လို့ရှိရင်မမြင်ရဘူးသူ့ဘုံမှာလာပြီးတော့တိုက်ခတ်ပေါ်တယ်မြင်စီအဆင်းပေါ်နေအဆင်းရောင်ကြီးဒါတွေပေါ်လာလို့မြင်ရတာ ဒီတော့ရင်မူလေးတစ်ခုဖြစ်ဖို့ရာခုနခန္ဓာမျက်စိရှိမှအတိုက်ကြအသိရောရှိမှဒါမှမြင်သိမှုဖြစ်တာပဲလားအဲဒီမြင်သိတာဟာမြင်သိမှုဟာရှေ့ကအရင်ခံပြီးတော့အခုဒီအကြောင်းတစ်ခုကြောင့်ဖြစ်ပေါ်လာတဲ့ကျိုးဆက်တရားကျိုးဆက်တရားဆိုတော့ကုသလည်းမဟုတ်အကုသလည်းမဟုတ်ရှားစိတ် ။ဒါကြောင့်ပြောလို့ဒီအကြောတာစိတ်ခေါ်ပါလား။ဒါတော့ဖြစ်ရဲပဲ။ခန္ဓာဘဝတစ်ခါပေါ်တိုင်းပေါ်တိုင်းဒီရတော့ဖြစ်ရဲပဲ။ကုသိုလ်ကအကုသိုလ်ဟုတ်ဒီတွေ့တာဒါလည်းပဲမြည်ပြီးတဲ့တွေ့ခွင့်ဖြစ်နေတော့သူလည်းပဲအကျိုးဆက်တရားတွေမှာပါသွားတယ်။ဒီခံစားတာဒါလည်းပဲဒီအကျိုးဆက်တရားတွေမှာပါသွားတာပဲ။ကုသိုလ်ကအကုသိုလ်မဟုတ် ရိုးရိုးမြင်ပြီးတော့စိတ်ကလေးတတုတ်တော့ဖြစ်သွားပါလိမ့်ကြည့်တာတဲ့မြင်တာကြည့်တာဆိုတော့ဘာလဲအဲဒီစိတ်ကလေးကလည်းပဲရှားစိတ်ပဲဆိုတော့ကုသိုလ်မှုအကုသိုလ်မှုအဲဒီခိုက်တံလေးမှာကုသိုလ်လည်းဖြစ်တယ်အကုသိုလ်လည်းဖြစ်တယ်ဒီမြင်မြင်ချင်းလက်ကင်းမမှတ်လို့ရှိရင်တော့မြင်မှုနဲ့စပ်ပြီးတော့ပေါ့လေ အမျက်ကြီးတွေကဘယ်လိုဖြစ်ကြဒီငွေအလှကဘယ်လိုသရောနေတာတွေအကုန်လုံးလျှောက်ပြီးတော့အတွေးတွေဝင်နေတာပါပဲအတွေးတွေဝင်လို့ရှိရင်အဲဒီခိုက်တမှာရှိတဲ့ယုံနာနဲ့မသိတော့အဝိဇ္ဇာတွေပြည့်သွားတယ်ခန္ဓာဆာလောင်မှုတဏှာတွေလည်းဖြစ်လာတယ်ဆွဲလောက်မှုတွေလည်းဖြစ်လာနေတာပဲအခုတော့မြင်မြင်ကြီးလည်းရင်းမှတ်လိုက်တော့ဒီတိမှု မြင်မှုသိဖို့ကုသိုလ်ကိုအကုသိုလ်ကိုအကြားမှာပဲသတိပဋ္ဌာန်အစာထိုးလိုက်တာဒီလည်းငင်းမှလည်းညင်ုံပဲညင်ုံလည်းပဲညင်ုံလည်းရဆက်စိတ်တယ်နဲ့ရှေ့မဖြစ်တော့ဘူးပုဒ္ဒနာတိယတိချိန်ပြီးတော့ပေါ်လိကိရိတာစိတ်ကူးတွေဖြစ်တော့အဲဒီမှာရက်တော့ ဒီရဲ့လက်ငယ်မှလည်းမြေုံလည်းပဲရဆက်စိတ်ခြင်းအဲဒီကတည်းကရှိတယ်ရုပ်ရည်နာရအကြောင်းရည်ကျိုးရအကြောင်းကျိုးတရားတွေဟောလို့မြည်ပြီးတော့ပြောက်မြည်ပြီးတော့ပြောက်တာပေါ့လေကြောက်ပုံလေးရှိရလေးတော့ရှိတာကြောက်တော့တည်တာပဲတည်တာကောင်းတော့မဟုတ်ဘူးနဲ့ဒါလည်းဒုက္ခလေးပဲအဲဒါတွေကလည်းပဲအဲဒီတော့မှဇီဝအတ္တမပါဘူး ။ဒါစိတ်ကြီးကဖန်ဆင်းပြီးတော့ဖြစ်တယ်လည်းမဟုတ်ဘူး။ရှိဝတယ်လည်းမပါဘူး။မဟာဇမပရမတယ်လည်းမပါဘူး။တဘာဝတက်တယ်က။ဟာ။ဘဝတက်တဲ့ရှိရလေးကိုမြင်လာတာပဲဒီမှာ။အဲ့ဒါအတိဒီပေါ်မှာ။အဲ့ဒီလိုဆိုလို့ရှိရင်အဝိဇ္ဇာလည်းမဖြစ်တော့ဘူး။ ရိုးရိုးကုသိုလ်လည်းဖြစ်တော့ဘူးဘာဝနာကုသိုလ်တွေဖြစ်နေတယ်အဲဒီဘာဝနာကုသိုလ်ကခုနကိရိတာဝတ်ပေါ်မှာအမိပြုပြီးတော့ဖြစ်တဲ့ကိရိတာမဟုတ်ဘူးအဲဒီကိလေသာကိုကင်းတဲ့ဥဒ္ဒဘုံမှာမိပြုပြီးတော့ဖြစ်တဲ့ကုသိုလ်တဲ့ဘဝအကျိုးမပေးဘူးဟွန်းဘဝကျိုးပြီးတော့ဘာအကျိုးပေးလဲဆိုတော့ ဘဝတွေချုပ်ရင်းနေတဲ့အကျိုးပဲအဲ့ဒီပဲရောက်သွားတာပဲဒီကတော့စိတ်ကနားလည်ရပါတယ်ကွာညီညီချင်းလက်ရင်းမှတ်တော့ညီညီမှာပဲပေါ့လေဈာစိတ်ကလေးမှာပဲကုသိုလ်အကုသိုလ်မှုဈာစိတ်ကလေးမှာပဲရတော့တော့ပဲ ကုသိုလ်အကုသိုလ်ကိုစစ်တော့ရိုးမချတော့ဘူး။ဘာဖြစ်လဲဆိုစိတ်ပညာဟာတကယ်လို့အစိုးတရှိတယ်ကရိုးကလာတာကိုကြီးနိုင်တာကိုကြီးမှရိုးတွေဖြစ်တာ။သူ၆နေပြီဆိုလို့ရှိရင်မတီးဘူးမတီးလို့ရှိရင်ရိုးပြတ်တာပဲ။ဒီလိုမျိုးညီညီလည်းငယ်မှတ်တော့ ရင်နဲ့ခိုက်တယ်မှာသင်ရှားတဲ့ယုံနာတစ်ခုကိုသိသွားပြီ။ကြောင်းကြောင့်အကျိုးဖြစ်ပုံလေးကိုသိသွားပြီ။ပြီးပြီးတော့ကြောင့်မမြဲပုံစသည်လည်းဒါလည်းသိသွားပြီ။အတိရောက်လာပြီ။အဲ့ဒီအတိကတကယ်ရှိအောင်ရှိတဲ့သဘာဝလက္ခဏာနဲ့ကိုယ်စီလက္ခဏာနဲ့စီလက္ခဏာတွေရှိတော့တာသမာဓိရှိတယ်။သမာဓိရှိလက်ခင်ခေါ်တယ်။ ဒီလိုကြည့်ရတာလည်းမြင်တဲ့ခိုက်တံမှာထင်ရှားတဲ့သူပြနာတရားတစ်ခုခုပေါ်မှာမမှန်ကန်ကန်စိုက်ကြသွားလို့ဒီတာသူနဲ့တွဲဘက်ကလည်းပဲအာရုံနဲ့မသိနဲ့ချိန်သားကခွင်ကြကျဲ့နေလို့ဒီတာခွင်ကြကျဲ့နေတာကတော့သူနဲ့တွဲဆက်ချုပ်ပြတာဟောကတော့အနိကအချုပ်ပြတာ အဲသမာသင်္ကပ္ပခေါ်တယ်သမာဓိရှိခေါ်တယ်အဲဒီသမာသမာဓိခေါ်တယ်ဒီသမာသမာဓိရှိရတာလည်းပဲပေါ်တဲ့အာယုပေါ်မှာဆိုဆိုမြဲမြဲမှန်မှန်ကန်ကန်ကပ်ပြီးတော့တီးရလို့သမာဓိရှိရတာကပ်ပြီးတော့ဒီသမာဓိမဖြစ်ဘူးအဲဒီကပ်ပြီးတော့ဒီကသမာစတိခေါ်တယ် ကပ်ပြီးတော့ကြည်ရအောင်လည်းပဲအဲ့ဒီဒီတတိလေးကအောင်တွန်းအားပေါ်လေအဘိုးကြီးတွန်းအားလုံးလုံးကြကြတွန်းအားပေါ်လေတက်ချွတ်ဖြတ်တတ်တဲ့တွန်းအားအတဘဝိရိယပါလေအဲ့ဒါသမသဘောယမခေါ်တယ်ဟွန်းဒီနည်းနဲ့ပဲသမဝေယမမဲ့ခင်သမသတိမဲ့ခင်သမသမာဓိမဲ့ခင်ပေါ့သမာဓိမဲ့ခင်၃ပါးပါတယ် တိယုဌာနကိရိကအစုတ်တတ်တယ်လည်းကင်းလို့တော့အာရုံနဲ့သိတဲ့တဲ့ပြီးတော့ဒီပုံမှာသမာဓိခန္ဓာကစိုက်ကြတော့သမာဓိရှိမဲ့ပြင်ဖြစ်သွားတယ်ကိရိစာမျိုးပါဖြစ်တော့အစုတ်တတ်နိုင်လည်းမရှိတော့အဲ့ဒီခိုက်ကမှာတော့ဆိုတော့မရှိတော့ဇဂဝါလည်းပဲဒီလားရှိတာတော့ ကုသိုလ်ဆိုတဲ့ကိလေသာတွေလည်းပဲကျင့်ဖြစ်နေပြီကိုယ်လည်းတော့စင်ကြဲနေပြီကုရတတိသမာဓိဖြင့်ပြီးတော့စိတ်စင်ကြဲနေပြီစိတ်တည်းတဲ့ကိလေသာတွေ၆နေပြီဟိုကဒီလားကလူကြီးဆိုတဲ့ကိလေသာတွေ၆နေပြီအောင်လည်းမကတဲ့တက်ပြီးတော့သဘောမှလည်းပြီးကြည့်တော့ရိုးပါကိလေသာမျိုးပါ၆သွားပြီခိုက်တာဒီပြင်မှာအစိုးတက် ပြီးတော့ခြောက်သွားလို့ရှိရင်မျိုးမကြဘူးမရှိသေးဘူးဒီမှာကိလေသာတွေဖြစ်ခွင့်ရပဲနဲ့ခြောက်သွားတယ်ဆိုတော့အဲ့ဒါမှာကောင်းကံဆုကံခေါ်တဲ့မျိုးလည်းမကြတော့ဘူးမျိုးကြမှာနောက်ထပ်အပူချင်းဖြစ်တာပါမျိုးမကြတော့မျိုးကပြေသွားတော့ဒီမျိုးကမျိုးမကြတော့ ခေါ်တဲ့အပင်လုံးဖြစ်တော့ဥပကဝတ္တလုံးဖြစ်တော့ဒီနည်းနဲ့ပဲကိလေသာဥပကမ္မဥပဥပကဝုဘောဖြစ်တော်တယ်။ကျမ်းအလ္လာအလေးကိလေသာဥကမ္မဥပကဝုဒီဒီလိုမှဒီပညာစိတ္တစာသုံးရတယ်ဘောလို့အစားထိုးလိုက်တာသူတို့နေရာမရတော့ဘူး။ဒီတော့သူတို့နေရာမရတော့ ကိလေသာကိုကာမဥပါကရောဒီသန္တရာဝိတ္တဒုက္ခစိတ်အလေရရသွားတယ်မြစ်ကြီးရှိပါဖြစ်နေတယ်လို့ဟောလဲစိတ်အလေရရသွားတာပဲကောအဲဒါဟာမြစ်ကြီးရှိပါအရှင်တရားပွားလို့ဟိုမှာကိုယ်ဆုံးမရက်သွားတယ်ဆိုတာသိချင်ရှာတယ် အများကြီးသင်စားပါတယ်ဒီမှာဟွန်းရှိချောမဲ့ပြန်ပေါင်းရတယ်ဝိသင်အမြဲပြတ်ဆက်တော်တယ်မှာဒီတော့ယောဂီဟာကျိုးသုံးမှာပြတ်ဆဲစီစီပြတ်ဆဲအောင်လည်းအထုတ်ရတာပဲဥတီချေကလည်းဒါဥတီချေထားတာပဲစိတ်စမပြပါလေစိတ်ကနဲ့စိတ်ကနဲ့မလားယောဒီဒီစိတ်စိတ်ဆက်ဆက်နဲ့ဟာစိတ်ပြီးတော့ဆိုဆိုရင်းရင်း ရှုမှပြီးတော့စိတ်ရှိရှိပြရတယ်တဲ့အောင်လည်းချိန်ပြီးတော့တဲ့ပြီဆိုလို့ရှိရင်ဒီသမာဓိခန္ဓာအခုကြီးနဲ့အမှန်ကြည့်လာတာပဲသမာဓိခန္ဓာမဲ့တင်၃ပါးဒီရဒီခန္ဓာမဲ့တင်၂ပါးရှုလို့ယုံနာနဲ့ကြောင်းကျိုးတွေရှိရဆုံးဒီတိုင်းဒီတိုင်းပေါ်လေအဲ့ဒါ ဒီဘက်ကငါးပါးကတော့အချိုးကျဖြစ်နေတာပဲဒီကဒီကတော့သမတိဒီဘက်ကလောက်ပဲဖြစ်ပါတယ်အဲသမတိခန္ဓာလောက်ပဲဖြစ်တယ်ကွာကိုရတတိသမတိလောက်ပဲဖြစ်တယ်မတည့်လို့ရှိရင်တော့မတည်ဘူးပေါ့ဒီသမတိလောက်ဖြစ်ပါတယ်အဲဒီတော့ဖြစ်နေပြီပြိဋ္ဌာန်ကိစ္စတွေခန်းချောင်းနေလို့လဲကလိတ်ကောင်းလာတယ်ဒီမှာဟုတ်လားအဲဒါကတော့ဒီ မဲ့သူရှိပါပေါ်လာတဲ့အတွက်အကျမ်းအလာလူကိလေသာဆိုတတ်တယ်ဟောလေချုပ်ပြီးတော့ပေါ့လေအရိယာဆိုတဲ့အတိုင်းပေါ့လေကိုယ်ရောသဘောစိတ်ကြီးစိတ်ထားရောအပြည့်ကိစ္စရှင်းတဲ့ပရိသုဒ္ဓဆိုတာပေါ့လေဆန့်ရှင်းမှုဥတ္တမဆိုတဲ့အစဉ်တန်းမြင်မှုဆန့်ရှင်းအစဉ်တန်းမြင်မှုဘုံကြီးနဲ့ပြည့်စုံတဲ့ ခုနမက်ဆီဖြစ်ပါတဲ့ဒါတွေဖြစ်တိုင်းဖြစ်တိုင်းပထမကိစ္စကိုဖြစ်ကုန်ရအောင်နောက်ကမ္မကိုကိရိတာကြောင်းပြီးတော့ဖြစ်ရတာဆိုတော့ဒီလိုဖြစ်ကုန်ရအောင်နောက်ဥပါကကိုဒီလိုဖြစ်ကုန်ရအောင် အဲဒါသမ္မာဒုက္ခစီယဂာမိခေါ်ပါရဲ့ဒါ။ဤလန်းတစ်ချက်ကိရိတာကမ္မကိရိတာဟောကမ္မဥပက္ခဟောဝစီယသုံးမျိုးတဲ့အဲဒီကိလေသာအမကရိယာရောက်ရောက်နေတာ။မဂ္ဂင်7ပါးရောက်ရောက်နေတာ။အဲဒါမဂ္ဂင်7ပါးရဲ့ထူးခြားတဲ့အကျိုးကုန်ကိုပြတာပဲနော်။ အခုပြောခဲ့တဲ့အတိုင်းဒီလည်းငင်းမှန်လို့ရှိရင်ဒီတိုင်းဒီတိုင်းမှာပေါ့လေမျက်စီရှိပါအရှင်တရားကပါနေတော့ဆံအလားအလိုပြိတ္တာတွေဟောလေအစိုးတတ်ကြီးအစိုးတတ်ကြီးအပေါ်ဘက်နဲ့၆ကပ်ပြီးတော့၆ပြပါတော့ မျိုးမကြဘူးကုသိုလ်အကုသိုလ်ကမျိုးမကြဘူးမျိုးပြတ်တော့နောက်ထပ်အပြင်ပြည့်လည်းပဲမဆက်ပုံပေါ်နေတာလေးတွေပါပဲတယူဒီဒီစိတ်ဆက်ကနေမှတ်တဲ့ပုဂ္ဂိုလ်တွေပါမမိတဲ့မမိတိုင်းမှာအဲ့ဒါအဲ့ဒီတိုင်းအမျက်တွေထွက်နေပါလားကိုလို့စီကျဲတယ်ဒီအင်္ဂါကရှိရတဲ့ပြည်စုံကလည်းဒီကိုလို့စီကျဲတယ် ခုနကိရိတာကိုကာမဥပါကဝတ္တိလည်းပဲကုန်ခန်းတဲ့စီလည်းပဲရောက်နေတယ်။အမြတ်တွေပေါ့တော့။ဟွန်းသူဒီစိတ်စွာလုပ်လေလေစက္ကန့်နဲ့မလားဒီအမြတ်တွေထွက်လေလေ။သခိုက်တန်ဒီကိရိတာတွေကဆိုရ၆နေပြီဆိုလို့ရှိရင်အရိယာမယရှိပြီးပုဗ္ဗဘုရမတ္တိ ခြေခံစာပြီးတော့အစစ်စစ်တက်ပြီးတော့နောက်ဆုံးရစ်ချက်ပြည့်စုံသွားလို့ရှိရင်အရိယာမကဆိုတာဖြစ်လာမယ်။အဲဒီဖြစ်လာလို့ရှိရင်ဥပဒနာထိုက်ကကစိတ္တတာမျိုးတွေကိုကိရိတာတွေကိုနှိမ်ရလို့အားလဲသွားတဲ့အပေါ်မှာအရိယာမကတခါလေးအပြတ်ရှင်းချလိုက်တော့ပါဘူး။ကိရိတာတွေကိုအပြတ်ရှင်းပြီးတော့အပုဒ္ဒခေါ်တဲ့ ခုနအဝိจิตသုခပေါ်လေဒီနိဗ္ဗာန်တွေ့ပါမှာပါပဲအဲဒီလိုဖြစ်ပုံဒီတော့နောက်နေ့ကြာမှာပဲဆက်ပြီးတော့ပြောပါမယ်ဒီနေ့ကတော့ဒါပဲရကြအောင်ဆို